ခန်းကြီးဆက်နှင့်အငယ်1မှ30နောက်တဖန်သာရဖျားသည်ပရောဖက်နာသန်ကိုဒါဝိဒ်ထံသို့ဆေလွတ်တော်မူသည်ဖြင့်နာသန်သည်ဝင်၍အရှင်မင်းကြီးဤမိသောမြို့တွင်တထေးတူဆင်းရဲသားတူရှိပါ၏တထေးသည်အလွန်များစွာသောတိုးနွမ်းမှစသည်တို့နှင့်ကြွယ်ဝပြည့်စုံပါ၏ဆင်းရဲသားမူကားမိမိဝယ်၍မွေးစားသောတိုးမကလေးတကောင်တည်းမှတပါအခြားသောဥစ္စာမရှိပါ ထိုတိုးမကလေးသည်အရှင်နှင့်၎င်း၊အရှင်၏သားသမီးတို့နှင့်၎င်း ပေါင်း၍ကြီးပွား၏။အရှင်၏အစာကိုစားတတ်၏။အရှင်၏ရေခွက်၌သောက်တတ်၏။အရှင်၏ရင်ခွင်၌အိပ်၍သမီးကဲ့သို့ဖြစ်၏။သူဌေးအိမ်သို့ဧည့်သည်တဦးရောက်၍သူဌေးသည်ဧည့်သည်ကိုလုပ်ကျွေးဘို့မိမိသိုးနွားများကိုနှမြောသောကြောင့်မယူ၊ဆင်းရဲသား၏သိုးမကလေးကိုယူ၍ဧည့်သည်ကိုလုပ်ကျွေးဘို့ချက်ပါသည်ဟုလျှောက်လေသော် ဒါဝိဒ်သည်ထိုတတိကိုပြင်းစွာအမျက်ထွက်၍ဟာရဖျားအသက်ရှင်တော်မူသည့်အတိုင်းထိုတို့ပြုသောသူသည် အမှန်တေရမည်ဂုဏစိတ်မရှိဘဲထိုအမှုကိုပြုသောကြောင့်ထိုတိုးမကလေးအတွက်လေးဆပြန်ပေးရမည်ဟု မိန်တော်မူ၏နာသန်ကလည်းထိုသူသည်ကအခြားသူမဟုတ် ကိုရောပင်ဖြစ်ပါ၏ဤဒေလအမျိုး၏ဖျားသခင်သာရဖျားမိန်တော်မူသည်ကငါသည်ဗိတ်တိပေး၍ တင့်ကိုဣတရေလရှင်မင်းအရာ၌ခန့်ထားပြီးရှောလူလက်မှလည်းကယ်လွတ်ပြီးတင့်သခင်ဤအဆွေအမျိုးကို၎င်းတင့်သခင်ဤမယားတို့ကို၎င်းတင်ဤရင်ခွင်၌ငါအပ်ပေးပြီးဣတရေလအမျိုးနှင့်ယူဒအမျိုးကိုငါပေးပြီးထိုအရာများမလောက်လင် အခြားတစ်ပါးသော အရာရာတို့ကို ပေးခြင်းငါငါအလိုရှိ၏တင်ဒီသာရဖျားဤပညာတရားတော်ကို မထီမဲ့မြင်ပြု၍ ရှေ့တော်၌ဒုစရိုက်ကိုအဘဲကြောင့်ပြုဘိသနီဟိတ်တိလူ ဥရိယ၏အသက်ကိုဓာဖြင့်တတ်၍သူ၏မယားကိုသိမ့်လိပြီတကားထိုသူကို အာမုမျိုးသားဓာနှင့်တတ်လိပြီတကားယခုမှတင်ဒီငါ့ကို မထီမဲ့မြင်ပြု၍ဟိတ်တိလူ ဥရိယ၏မယားကိုသိမ့်သောကြောင့်သင်အဆွေမျိုးတို့သည်ဓာဘေးနှင့်အစဉ်တွေ့ကြုံရကြလိမ့်မည်အငယ်၁၁မှ20 ထာဝရဘုရားမိန်တော်မူသည်ကားတင်၌ရံပဲ့ပြုသောသူကိုတင်ဤအဆွေအမျိုးတို့အထဲကငါပေါ်စေမည်တင်မျက်မှောက်တွင်တင်ဤမယားတို့ကိုငါယူ၍တင်အိမ်ဤချင်း၌အသဖြင့်သူသည် နေရှိမှတင်ဤမယားတို့နှင့် ပေါင်းဖော်လိမ့်မည်တင်သည်ဤအမှုကိုမထင်မရှားပြုတော်လဲနေရှိမှငါလှံပြမိဟုဒါရဘုရားမိန်တော်မူသောစကားကို ပြန်ကြားလေ၏ ဒါဝိဒ်ကလည်းငါသည်သာရဘုရားကိုပြစ်မှားပါပြီဟုနာသန်အားဝန်ချ၍နာသန်ကအသက်တော်ချမ်းသာစေခြင်းဟံဒါဝိဒ်ဘုရားသည်ကိုရောအပြစ်ကိုပယ်တော်မူပြီသို့တော်လည်းကိုရောသည်ထိုတို့ပြစ်မှားသောအဖြစ်ကဲ့ရဲ့เสียအခွင့်ကြီးကိုသာရဘုရား၏ရန်သူတို့အားပေးသောကြောင့်ယခုမြင်သောသားသည်ဆက်ဆက်တရားမည်ဟုဒါဝိဒ်အားလျှောက်ဆိုပြီးမှနန်းတော်မှထွက်သွားသောနောက် ထာဝရဘုရားသည်ဒဏ်ခတ်တော်မူသည်ဖြင့်ဥရိယမယားတွင် ဖွားမြင်သောဒါဝိဒ်၏သားသည် ပြင်းစွာသောဝေဒနာကိုခံရ၏ဒါဝိဒ်သည် သူငယ်အတွက်ဒါဝရဘုရားအားတောင်းပန်လေ၏အစာကိုရှောင်လျက်အထဲသို့ဝင်၍တညလုံးမြေပေါ်မှအိပ်လျက်နေ၏နန်းတော်သားအသက်ကြီးသူတို့သည်ထ၍ကိုရကိုချီကြွအံ့သောငါချင်းကပ်ကြတော်လေဒါဝိဒ်သည်ညင်းပယ်၍ သူတို့နှင့်အတူ အစာမစားဘဲနေ၏ခုနှစ်ရက်စေတော့သူငယ်သေး၏ဒါဝိဒ်၏ကျွန်တို့ကလည်းသူငယ်အသက်ရှင်စဉ်ခါငါတို့လျှောက်သောစကားကိုနားထောင်တော်မူမူသည်ဖြစ်၍သူငယ်သေးချောင်းကိုလျှောက်လျင် အလွန်ကိုကိုကိုညှင်းဆဲတော်မူလိမ့်မည်ဟုဆိုလျက်သူငယ်သေးချောင်းကိုမလျှောက်ဝန်းကြတို့ရတွင်ကျွန်တို့သည် တိုးတိုးပြောသောစကားကိုဒါဝိဒ်သည်ကြားလျင်သူငယ်တေချောင်းကိုရိပ်မိသဖြင့် သူငယ်သေးပြီလောဟု ကျွန်တို့ကို မေးတော်မူ၏သူတို့ကလည်းသေပါပြီဟုလျှောက်ကြ၏ထိုအခါဒါဝိဒ်သည်မြေမှထ၍ရေချိုးခြင်းစီလင်းခြင်းအဝတ်လဲခြင်းကိုပြုပြီးလျှင်ဒါဝရဖျား၏အိမ်တော်သို့တွား၍ကိုးကွယ်၏ထိုနောက်နန်းတော်သို့ပြန်လာ၍စားစရာကိုတောင်းသောအခါကျွန်တို့သည်စပွဲတော်ကိုပြင်၍မင်းကြီးသည် စားတော်မူ၏ အငယ်27မှ25ကျွန်တို့ကလည်းကိုရိုဒီအဘယ်သို့ပြုတော်မူသနည်းသူငယ်အသက်ရှင်စဉ်အခါသူငယ်အတွက်အစာရှောင်လျက်ငိုကြွေးလျက်နေတော်မူ၏သူငယ်တည်သောအခါထ၍စားတော်ခေါ်ပါသည် တကားဟုလျှောက်လင်ဒါဝိဒ်ကသူငယ်အသက်ရှင်စဉ်အခါဘုရားသခင်သည်ငါ့ကိုတနာတော်မူ၍သူငယ်အသက်ကိုချမ်းသာပေးတော်မူမည်မမူမည်ကိုအဘယ်သူဆိုနိုင်သနည်းဟု အောင်းမေးလျက် ငါသည်အစာရှောင်၍ငိုကြွေးလျက်နေ၏ယခုမှ သူငယ်သေးပြီအပေကြောင့်အစာရှောင်ရမည်နီသူငယ်ကိုပြန်၍ဆောင်ခဲ့နိုင်သလိုသူရှိရသို့ငါတော်ရမည်သူသည်ငါရှိရသို့မပြန်မလာရဟု မိန်တော်မူ၏တဖန်ဒါဝိဒ်သည်ခေမွန်းဘာသရှေဘကိုနှစ်သိမ့်စေသဖြင့်သူထံသို့ဝင်၍ဆက်ဆံလေ၏သူသည်လည်းတားယောက်ျားကို ဖွမ်းမြင်၍ရှောလမုန်အမိဖြင့် အဖန်မှဲ့လေ၏ထာဝရဘုရားသည်ထိုသူငယ်ကိုချစ်၍ယေရှုပြုတော်မူသည်ဖြင့်ပရောဖက်နာသန်ကိုစေခန်း၍ယေဒီဒီအမည်ဖြင့်မှဲ့တော်မူ၏အငယ်26မှ31ယောဘသည်လည်းအာမုံပြီးရဗ္ဗာမြို့ကိုတက်၍မြို့တော်ကိုရပြီးမှဒါဝိဒ်ထံသို့လူကိုဆေလွတ်၍ကျွန်တော်သည်ရဗ္ဗာမြို့ကိုတက်၍ ကံတော်ရှိရာမြို့ကိုရပါပြီယခုမှကျွင်းသောလူတို့ကိုစုဝေးစေသဖြင့်မြို့နားမှာတတ်တော်ချ၍တိုက်ယူတော်မူပါသို့မဟုတ်ကျွန်တော်ယူ၍ကျွန်တော်အမိဖြင့်မြို့ကိုသမုတ်ကြလိမ့်မည်ဟုလျှောက်လင်ဒါဝိဒ်သည်လူအပေါင်းတို့ကိုစုဝေးစေသဖြင့်ရောဗာမြို့သို့ခြီသွား၍တိုက်ယူလေ၏မင်းကြီးတရဖူကိုချွတ်ယူ၍ခေါင်းတော်ပေါ်မှတင်ကြ၏တရဖူအချိန်ကား ကြောက်မြတ်ကိုမဆိုဘဲရွှေအခွက်30ရှိသည်မြို့၌လူယူသောဥစ္စာအများကိုလည်းထုတ်လေ၏မြို့သားတို့ကိုလည်းထုတ်ဆောင်၍လွှတ်တိုက်မှုတန်ထွန်းတန်ပစိန်နှင့်အလုမှုကိုလှုပ်စေ၍အုပ်ဖို့၌လည်းကျင်လေစေ၏ထိုတို့ဒါဝိဒ်သည် အာမုန်မြို့သူရွာသားအပေါင်းတို့၌ပြုပြီးမှလူအပေါင်းတို့နှင့်အတူယေရုရှလင်မြို့သို့ပြန်လေ၏